တို့တို့အလုံးအစင်ဖြင့်ဖြစ်ပါဗျာဆရာဘုရားတရားကြီးမြင့်ပြတော်မူပါရဲ့ကြိုတယ်စွာလျှောက်ထားပါတယ်ဗျာကဲယခုဗီယက်နမ်နိုင်ငံယခုစွန်းကနေပြီးတော့တရားနာနေကြတဲ့တရားဓမ္မတွေကိုအလုံးသောဗီယက်နမ်နိုင်ငံသူနိုင်ငံသားတွေကိုကမ္ဘာလောကမှာရှိကြတဲ့တတ္တဝါအလုံးကိုကိုယ်စိတ်တည်းဖြာ ကျမ်းပါကြပါစေချမ်းသာကြပါစေပေးပေါင်းရံပေါင်းကင်းငြိမ်းကြပါစေလို့မေတ္တာတွေပို့သပြီးတော့ဒီနေ့မင်္ဂလာသုတ်တရားတော်ဟောကြားသင်ပြမှုကိုစတင်ကြရအောင်အဲ့တော့ယနေ့အလုံးကိုဟောပြသင်ပြပေးမှာကတော့မင်္ဂလာသုတ်တံဒေသနာတော်ဖြစ်ပါတယ်ဒါကြောင့်ယနေ့အလုံးသောဒကာဒကမများအနေနဲ့ နာယူရုံတွေမကဘဲနဲ့မိမိတို့စာရွက်ကလေးတွေပေါ်မှာမှတ်သားသင့်မှတ်သားထိုက်တာလေးတွေလည်းပဲ နောက်တစ်ချိန်မှာပြန်လေ့လာလို့ရအောင်မှတ်သားထားကြဖို့လည်းပဲတိုက်တွန်းချင်ပါတယ်ဆရာတော်အနေနဲ့မင်္ဂလာတုတ်တံမှာတိတင်တိထိုက်သောမှတ်သားဖွယ်ရာများကိုပိဋကတ်အတော်မှာပိဋကတ်တော်နေရာအသီးသီးမှာရှိတဲ့ အာကလေးတွေလည်းပဲထိုးပြီးတော့ဟောပြသင်ပြပေးသွားမှာဖြစ်ပါတယ်မင်္ဂလာတရား38ပါးရှိပါတယ်38ပါးဆိုတော့လည်းပဲဒီနေ့ဟောပြ38ရက်ပြီးမှပြီးပါလိမ့်မယ်ပြောစရာတွေဟောစရာတွေများအဲ့တော့ယနေ့သင်ပြမယ်မင်္ဂလာတုတ်ဆိုတာ ပိဋကအဖြစ်သုတ်တန်တပိဋကမှာပါရှိပါတယ်နိကေ9ရက်အနဲ့မှာဆိုရင်တော့ခုတ်တကနိကေခုတ်တကပါထပါဠိတော်နဲ့သုတ်တနိဘတ်ဆိုတဲ့ပါဠိတော်တို့မှာပါရှိပါတယ်သုတ်တသုတ်တနိဘတ်ပါဠိတော်နှစ်နေရာမှာပါရှိတယ်ခုတ်တကပါထခုတ်တကပါထပါဠိတော်ရဲ့နောက်သုတ်တနိဘတ် ပါဠိတော်ကြီးအဲ့မှာနှစ်နေရာမှာသံဃာရဏတင်ထားပါလေအဲ့တော့ယနေ့မြန်မာလူမျိုးတွေတဦးနဲ့တူ တွေ့ကြဆုံကြပြီဆိုရင် မင်္ဂလာပါလို့နှုတ်ဆက်ကြပါတယ်အဲ့တော့ယနေ့ BNN လူမျိုးတွေလည်းပဲ BNN ဘာသာအလိုက်မိမိတို့နှုတ်ခွန်းဆက်ကြပါပါမြန်မာတွေရဲ့အိမ်တွေမှာလည်းပဲမင်္ဂလာပါဆိုတဲ့စကားလုံးလေးတွေကိုချိတ်ဆွဲထားတဲ့လေးရှိကြပါလေ အဲ့ဒီမင်္ဂလာဆိုတဲ့စကားလုံးလေးဟာမြတ်စွာဘုရားဟောတဲ့မင်္ဂလာသုတ်တန်ကမင်္ဂလာဆိုတဲ့စကားလုံးလေးကိုယူပြီးတော့အာလုံးသုံးဆွဲဟောနေကြခြင်းပဲဖြစ်ပါတယ်အဲ့တော့ဒီနေ့မင်္ဂလာသုတ်တံ30မင်္ဂလာတရား38ပါးကိုမပြောခင်ပါဒီမင်္ဂလာတွေမင်္ဂလာသုတ်တံကြီး ဘယ်လိုဖြစ်ပေါ်လာသလဲဆိုတဲ့အကြောင်းလေးလည်းပဲချဲ့ပြီးတော့ပြောမှပြည့်စုံမှာပါအဲ့တော့မင်္ဂလာဆိုတဲ့စကားလုံးရဲ့အတိတ်ပဲဟာကြီးပွားကြောင်းတိုးတက်ကြောင်းတရားကိုမင်္ဂလာလို့ခေါ်ပါတယ်ယခုပြောပြမယ်မင်္ဂလာတရားတွေအတိုင်းသာ အာလုံးကျင့်သုံးသွားကြမယ်ဆိုရင်ဗုဒ္ဓဘာသာဝင်တွေမကခရိယန်ဘာသာဝင်ပဲဖြစ်စေအစ္စလမ်ဘာသာဝင်ပဲဖြစ်စေအခြားဂျိန်းဘာသာဝင်တွေပဲဖြစ်စေအိန္ဒုဘာသာဝင်တွေပဲဖြစ်စေဒီမင်္ဂလာတရားအတိုင်းသာကျင့်သုံးနေထိုင်သွားကြမယ်ဆိုရင်ကြီးပွားကြမှာတိုးတက်ကြမှာအမှန်ပါပဲတနည်းအားဖြင့်တော့သရာကျမ်းဒီမှာတော့ မကောင်းတာရှောင်ပြီးတော့ကောင်းတဲ့လုပ်ငန်းတွေလုပ်နေခြင်းဟာ မင်္ဂလာပါပဲဒါကြောင့်မင်္ဂလာရဲ့အတိတ်ပဲတစ်မျိုးကတော့မကောင်းတာမလုပ်ဘဲကောင်းတာပြုလုပ်နေခြင်းအတိတ်ပဲရရှိပါတယ်ဘုရားမြတ်စွာဘုရားမင်္ဂလာတော့မဟောခင်မှာ12နှစ်လောက်ကြိုတင်ပြီးတော့ မင်္ဂလာတရားဟောလိုက်မယ်ဆိုတဲ့ကောလဟလသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီနေရာတော့ဒီနေရာမှာပိဋကတ်တော်မှာလာရှိတဲ့ကောလဟလ၅မျိုးအကြောင်းကိုလည်းပဲပြောပြခြင်းပါတယ်ကောလဟလဆိုတာမြန်မာဘာသာမှာတော့အုပ်အုပ်ကြက်ကြက်စူးစူးညံ့ညံ့နောက်ကျဲကျဲလောင်ကျဲလောင်တဲ့အတန် နောက်လူအများ စုပေါင်းပြီးတော့ကြွေးကြော်တဲ့မပြီးမပြင်းမထင်မရှားတဲ့အတန်မျိုးကိုကောလာဟလာလို့ဒီလိုခေါ်ဆိုပါတယ်။ရနော်။နံပါတ်ဗုဒ္ဓကောလာဟလာဖြစ်ပါတယ်။အဲ့တော့ဗုဒ္ဓကောလာဟလာအောင်နံပါတ်1ကကပ္ပကောလာဟလာဖြစ်ပါတယ်။ ကပ္ပတောလာဟလဆိုတာဒီကဘာကြီးပြက်ပြက်ခင်နှစ်ပေါင်းတသိန်းလောက်ခရေကကဘာကြီးပြက်လိုက်ပဲဆိုတဲ့ကောလာဟလသတင်းတွေထွက်ပေါ်လေးရှိပါတယ်ကဘာကြီးပြက်တော့မယ်ဆိုရင် မပြက်ခင်နှစ်တသိန်းလောက်အလိုပါနတ်တွေကလူပြည်တခွင်ကိုလှည့်လေပြီးတော့သပင်းလေးဖာယာချ ငိုကြွေးအဲ့တော့မျက်ရည်တွေသုံးပြီးတော့ကဘာကြီးပြတ်တော်မှာဖြစ်ပါတယ်အာလုံးမေတ္တာပွားကြပါကရုဏာပွားကြပါမုဒိတာပွားကြပါ ဥပေက္ခတရားတွေပွားများကြပါလို့ကဘာလောကကြီးကိုလှည့်လည် ပြီးတော့ပြောဆိုကြပါတယ်နံပါတ်1ကဗုဒ္ဓကောလဟလဖြစ်ပါတယ် ရားပွင့်တော့မယ်ဆိုရင်မပွင့်ပြီနှစ်ပေါင်းတစ်ထောင်လောက်ကြိုတင်ပြီးတော့ဖရားပွင့်လိုက်မယ်လို့ကောလာဟလသတင်းတွေထွက်ပေါ်လေးရှိပါတယ်နံပါတ်3ကစက္ကဝတ္တိကောလာဟလဖြစ်ပါတယ်လောကမှာစัจ जा မင်းပေါ်တော့မယ်ဆိုရင်စัจ जा မင်း မပေါ်မီ နှစ်တရာလောက်ကလေးက ကောလာဟလသတင်းတွေကြိုတင်ထွက်ပေါ်လေးရှိပါတယ်။အဲဒီကမင်္ဂလကောလာဟလဖြစ်ပါတယ်။ဘုရားဗျာမင်္ဂလာတရားမဟောမီ12နှစ်လောက်ကလေးကကြိုတင်ပြီးတော့နောက်ထပ်12နှစ်ကြာရင်မြတ်စွာဘုရားမင်္ဂလာတရားဟောလိုက်ပဲဆိုရဲကောလာဟလသတင်းတွေလည်းထွက်ပေါ်လေးရှိပါတယ်။နံပါတ်5ကမောနီယ ကောလဟလဖြစ်ပါတယ်အဲ့တော့မောနီယအကျင့်ပฏิပတ်ကိုကျင့်မဲ့ပုဂ္ဂိုလ်မပေါ်မီခုနှစ်နှစ်လောက်ကြိုတင်ပြီးတော့ကောလာဟလတတိနေလည်းပဲကြိုတင်ထွက်ပေါ်လေးရှိပါတယ်မောနီယအကျင့်ပฏิပတ်ကိုကျင့်တဲ့ပုဂ္ဂိုလ်ဆိုတာဖျားတဆူမှတပါးပဲ ပေါ်လေးရှိပါတယ်။ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ပေါ်မယ်ဆိုရင်မပေါ်မီ9နှစ်လောက်ကတည်းကကြိုတင်ပြီးတော့တည်င်းထွက်ခဲ့ပါတယ်။ယခုဘုရားရှင်လက်ထက်မှာအဲ့ဒီမောနိယအကျင့်ကိုကျင့်ခဲ့တဲ့မထေကတော့နာလကဆိုတဲ့မထေဖြစ်ပါတယ်။အဲ့တော့ယခုပြောခဲ့တာကတော့ကောလဟလ၅မျိုးဖြစ်ပါတယ်။ အဲ့တော့ယခုမင်္ဂလာသုတ်တန်ကိုလည်းပဲမဟောမီ12နှစ်လောက်ကလေးကမင်္ဂလာတရားဟောလိုက်ပဲဆိုတဲ့သတင်းဟာလူပြည်၊နတ်ပြည်တစ်ခွင်လုံးအလုံးကောလာဟလသတင်းတွေထွက်ပေါ်ခဲ့ပြီးသားဖြစ်ပါတယ်။ဒါကြောင့်လူပြည်၊နတ်ပြည်မှာမင်္ဂလာဆိုတဲ့စကလုံးနဲ့ပတ်သက်ပြီးတော့အလုံးဟာပြောကြဆိုကြညင်းကြခုံကြနဲ့လူတွေကနတ်တွေက 12နှစ်ပတ်လုံးကြာခဲ့ပါတယ်အဲ့ဒီမင်္ဂလာနဲ့ပတ်သက်ပြီးတော့စကားကိုမပြောမိကလူလောကမှာရှိတဲ့လူတွေဟာဟောတဲ့ပြောတတ်တဲ့ပုံကိုယ်တွေကိုငှားပြီးတော့စကားတခွန်းရဲ့အတိတ်ပဲကိုပြောခိုင်းကြဆိုခိုင်းကြပါလေစကားတလုံးရဲ့အတိတ်ပဲပြောကြဆိုကြတဲ့အခါမှာတစ်ခါတစ်ခါပြောရင်လေးလာလောက်ကြာတယ်လို့ ဒီလိုစပြီးမှဆိုထားပါတယ်ပြောမယ်ဆိုရင်တော့တီတာမိဖုရားကိုဆောင်ခြင်းစားတဲ့ယာမယနာဇတ်တော်ပုံစံမျိုးတွေပေါ့ကွက်စိတ်တွေပါတယ်ပြောခိုင်းရဆိုခိုင်းရအဲ့လိုစကားတွေမင်္ဂလာနဲ့ပတ်သက်ပြီးတော့စကားမပေါ်ခင်တော့ကခေတ်စားခဲ့ပါတယ်အဲ့တော့ဒီနေ့မှာတော့မင်္ဂလာနဲ့ပတ်သက်တဲ့စကားအကြောင်းကိုပြောကြဆိုကြဆွေးနွေးကြပါတယ်အချို့ကြတော့ မြင်ရတာမင်္ဂလာ တချို့ကြတော့ကြားရခြင်းသည် မင်္ဂလာတချို့ကြတော့အနတ်အရသာနောက်အတွေ့အထိဒါတွေကိုသိရခြင်းသည်မင်္ဂလာပဲလို့ထင်ရရကြဆိုကြဆွေးနွေးကြပါတယ်တချို့ကြတော့ခေတ်ကာလအလျောက်ကောင်းတဲ့အာယုံလှတဲ့အာယုံလေးတွေတွေ့ရပြီးမြင်ရပြီးဆိုရင် ဒါကိုမင်္ဂလာပဲလို့အချို့ကပြောကြဆိုကြပါတယ်တချို့လူတွေကတော့ကောင်းတဲ့အတန်လေးတွေကောင်းတဲ့တခြင်းတန်လေးတွေနားထောင်ကောင်းတဲ့အတန်လေးဒါသည်ပင်လင်မင်္ဂလာပဲကိုပြောကြဆိုကြဆွေးနွေးကြပါတယ်တချို့ကြတော့ကောင်းတဲ့အမွှေးနံ့တာလေးတွေကို ရှူရရင်ဆက်ရရင်

အတွေ့အထိကောင်းလေးတွေနဲ့တွေ့ရထိရတာဒီပင်လျင်မင်္ဂလာပဲလို့အဲ့တော့ပြောကြဆိုကြဆွေးနွေးကြပါလေအဲ့တော့အားလုံးဟာသူကလည်းမြင်ချင်းမင်္ဂလာသူကလည်းကြားချင်းမင်္ဂလာစသည်ဖြင့်ကိုယ်မြင်ရာထင်ရာတွေပြောပြီးတော့တယောက်ပြောတာကိုတယောက်လက်မခံကြပဲနဲ့ကိုယ်အရင်မင်းအငင်းပွားနေကြပါလေနှစ်ပေါင်း၁၂နှစ်တမ ကြာသွားပါတယ်။နောက်လူတွေတွေမကိုဆောင်နတ်တွေလည်းမင်္ဂလာနဲ့ပတ်ရပါအဲ့ဒီကိုဘုံမစလည်းပဲမင်္ဂလာပြီးတော့ပြောကြဆိုကြဆွေးနွေးကြညှင်းခုန်ကြပါတယ်။နောက်ဘုံမစိုးနဲ့လေးကနေတဆင့် ကောင်းကင်မှာနေတဲ့နတ်ဒီအာဂါတအာဂါတထနတ်ဒီကောင်းကင်မှာတည်တဲ့နတ်ဒီအချင်းချင်းလဲမင်္ဂလာနဲ့ပတ်တော့ပြောကြဆိုကြညှင်ခုံကြတယ်အဲ့ဒီကနေမှတစင်စတုမဟာရေနတ်နောက်တာဝရိန်သာနောက်ဆုံးအကနိဋ္ဌဗျမဘုံအထိမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ပြောကြဆိုကြညှင်ခုံခဲ့ကြပါလေ အဲ့တော့လူရောနတ်တွေရောယမာတွေရောမင်္ဂလာနဲ့ပတ်သက်ပြီးတော့သုံးစုကွဲခဲ့ကြပါတယ်အဲ့ဒီမှာအရိယာဘာဝကတွေကတော့ကွဲတဲ့ထဲမှာတော့မပါခဲ့ပါဘူးသုံးစုကွဲတဲ့အခါမှာတစုကမြင်ချင်းဒီမင်္ဂလာတစုကရောက်ကြားရချင်းဒီမင်္ဂလာနောက်တစုကတော့အနတ်အရသာအတွေ့အထိတို့ကိုခံစားရခြင်းသည် မင်္ဂလာဆိုပြီးတော့သုံးစု꿰ခဲ့ကြပါတယ်အဲ့တော့လူတွေကောနတ်တွေကောပြမာတွေကောသုံးစု꿰ပြီးတော့မင်္ဂလာဆိုတာဘာပါလဲဆိုတာဘယ်သူမှဆုံးဖြတ်ချက်နိုင်ခဲ့ကြပါဘူးအဲ့ဒီလိုအငင်းပွားနေတာ၁၂နှစ်ကြာခဲ့ပါတယ်အဲ့တော့ဒီနေ့မှာတော့ တာဝရိန္ဒနတ်တွေဟာမင်္ဂလာအကြောင်းပြောကြဆိုကြဆွေးနွေးကြညှင်းခုန်ကြရင်းနဲ့နောက်ဆုံးဘသူမှဆုံးဖြတ်ချက်မချနိုင်တော့တရားမင်းကြီးထံအာလုံးစုဝေးရောက်ရှိလာခဲ့ကြပါတယ်တရားမင်းထံသွားပြီးတော့တရားမင်းကျွန်ုပ်တို့မင်္ဂလာနဲ့ပတ်သက်ပြီးတော့အငင်းပွားနေကြပါတယ် မင်္ဂလာဆိုတာဘာလဲဆိုတာအရှင်တရားမင်းရှင်းပြတော်မူပါလို့လျှောက်ထားခဲ့ကြပါတယ်အဲ့တော့တရားမင်းလည်းမင်္ဂလာနဲ့ပတ်သက်ပြီးတော့ငါလည်းပဲမသိပါဘူးမင်္ဂလာတရားသိနိုင်တာဟာလောကမှာမြတ်စွာဘုရားသာလည်းရှိတယ်အဲကြောင့်မြတ်စွာဘုရားထံသွားပြီးတော့မေးကြရအောင်ဆိုပြီးတော့နတ်တွေကိုတရားမင်းကမိန့်ကြားခဲ့ပါတယ် ဒါကြောင့်တရားမင်းဟာနတ်တွေကိုအလုံးခေါ်ပြီးတော့ဗုဒ္ဓမြတ်စွာဘုရားတည်င်းသုံးတဲ့သာဝတိမြို့ဇေတဝန်ကျောင်းတော်ကိုရောက်ရှိလာခဲ့ပါတယ်။ဒါကြောင့်မင်္ဂလာတုတ်မှာအမွမ်းဂါထာအနေနဲ့ရှေးရှေးဆရာတော်တွေကယမင်္ဂလံဒွါတတဟိစိန္ဒယေတုသတေဝကာ သုထာဏနာတိကိသန္တိအထတိန်တင်စမင်္ဂလံဒေတိတံဒေဝဒေဝီနသဗ္ဗပါပဝိနာသနံသဗ္ဗလောကရှိတထာယမင်္ဂလံတံပနာမဟိဆိုပြီးတော့ဂါထာနှစ်ပုဒ်ကိုပရိရဲ့အချီအမွန်းအနေနဲ့ထည့်သွင်းခဲ့ပါတယ်ဗုဒ္ဓမြတ်စွာပရိနိဗ္ဗာန် ဆံပြီး၃လကြာတဲ့အခါမှာတန်ဃာယနာတင်ခဲ့ပါတယ်တန်ဃာယနာတင်တဲ့အချိန်မှာဒီမင်္ဂလာသုတ်တံကိုဘယ်နေရာဘယ်ဌာနဘယ်เจ้าမှာဟောခဲ့တယ်ဆိုတာကိုရှင်အာနန္ဒာကမှတ်တမ်းတင်ခဲ့ပါတယ်ဧဝံမေတုတံဧကံသမယံဘဂဝါတာဝတိယံဝိဟရတိစသည်ဖြင့်ဒါရှင်အာနန္ဒာ တန်ခါနာတင်တဲ့အခါမှာမှတ်တမ်းတင်ခဲ့တဲ့စကားလေးဖြစ်ပါတယ်။အဲကြောင့်မင်္ဂလာတုတ်အစကယခုဧဝံမေတုတံဧကံတမယံဘဂဝတာဝတိယဝိရတိအဲ့ဒီကနေပြီးတော့မင်္ဂလာတုတ်တံစတင်ခြင်းဖြစ်ပါတယ်။ဧဝံမေတုတံကစပြီးတော့ပိဋကတ်တော်မှာတန်ဃာယနာတင်ထားပါတယ်။တကယ်ဘုရားဟောတဲ့စကားကတော့ အသေဝနာစပါဠာနံပန္တိတာနိစသေဝနာဒီကာထာကစပြီးတော့ဟောကြားခြင်းဖြစ်ပါတယ်အဲတော့ယနေ့တရားကမ္မတွေလည်းပဲမင်္ဂလသုတ်တံ BNL လို့ပြန်ထားတဲ့မင်္ဂလသုတ်တံများရှိအဲဒီစကားလေးကိုလည်းပဲကြည့်စေချင်ပါတယ်ဖတ်စေချင်ပါတယ်ရွတ်စေချင်ပါတယ်ဒါဆိုပို့ပြီးတော့နားလေသဘောပေါက် နှစ်သက်ပါလိမ့်မယ်မင်္ဂလာတို့ဟောခဲ့တဲ့မြို့ကတာဝတိမြို့ဖြစ်ပါတယ်အဲ့တော့တာဝတိဆိုတာဘာကြောင့်တာဝတိခေါ်တယ်လဲရှိရှိကာလကတဝဋ္ဌဆိုတဲ့ယသိတစ်ပါးရှိခဲ့ပူပါတယ်အဲ့ဒီယသိနေတဲ့နေရာမှာတီထောင်ထားတဲ့မြို့မို့လို့တာဝတိမြို့လို့ဒီလိုခေါ်ဆိုခြင်းဖြစ်ပါတယ်နောက်တတိယအဖြစ် ဘာကြောင့်သာဝတိလို့ခေါ်တယ်ဆိုရင်အဲ့ဒီသာဝတိမျိုးမှာကုန်ပစ္စည်းနဲ့ပတ်သက်ပြီးတော့မရတဲ့ပစ္စည်းမရှိဘူးပစ္စည်းအဆုံးအလင်းရှိတယ်ဘယ်နေရာမှမရတဲ့ပစ္စည်းဟာသာဝတိမျိုးမှာရှိတဲ့အတွေ့အကြုံလည်းပဲသာဝတိလို့ခေါ်ဆိုခြင်းဖြစ်ပါတယ်အကျိုးအဖြစ်ပစ္စည်းအသုံးဆောင်တွေပြည်ပြည်စုံစုံရှိတဲ့မျိုးမို့လို့သာဝတိလို့ခေါ်ဆိုခြင်းဖြစ်ပါတယ် နောက်ဧဝမေတုတံဧကံသမယံဘဂဝါတာဝတိယံဝိဟရတိနောက်စေတဝနီစေတဝနဆိုတာစေတမင်းသားပိုင်ဆိုင်တဲ့ဥယျာဉ်ကြီးကိုစေတဝနာလို့ခေါ်ဆိုခြင်းဖြစ်ပါတယ်။နောက်အနာထပိန္ဒိကတ္တအာရမေအဲ့တော့အနာတဖိန်တတိက စေတမင်းသားစီကနေပြီးတော့အဲ့ဒီဥယျာဉ်ချံမြေကြီးကိုဝယ်ယူခဲ့ပါတယ်ဝယ်ယူတဲ့အချိန်မှာ18ဂရီပုံကြခဲ့ပါတယ်နောက်ကျောင်းဆောက်တဲ့အခါမှာ18ဂရီပုံကြခဲ့ပါတယ်ဝယ်မှာ18ပါတယ်စုစုပေါင်း54ဂရီအကုန်ကြခံပြီးတော့တိဆောက်ခဲ့တဲ့ကျောင်းတိုက်ကြီးဖြစ်ပါတယ်အဲ့ဒီမှာ နာမည်နှစ်မျိုးရှိတယ်ဆိုတာလည်းပဲအလုံးသိထားစေခြင်းကျောင်းတဲ့ရဲ့နာမည်ကဇေတဝနလို့လည်းခေါ်တယ်။နောက်အနာထပိန္တိကအာသာမလို့လည်းပဲခေါ်တယ်။အဲတော့ကျောင်းရဲ့နာမည်နှစ်မျိုးမိတ်ဆိုထားပါတယ်။ပထမကတော့ဇေတမင်းသားဟာ သူ့ရဲ့ဥယျာဉ်ချမ်းကြီးကိုငွေနဲ့ရောင်းခဲ့တာဖြစ်ပါတယ်။ကြီးညိုပြီးတော့ သူရောင်းလို့ရတဲ့မြေရောင်းရတဲ့၁၈ကလေးဥစ္စာတွေကိုဇီတဝင်ကျောင်းရဲ့ရှေ့မှာမုတ်ကူကြီးစောက်တယ်။ဒါကြောင့်ဒီလိုက်နာမည်ဟာ စေတဝနလို့လည်းအမည်ရတဲ့အနာတပင်တတိစောက်လို့လှူခဲ့တာမို့လို့အနာထပိဋိကသအာရာမလို့လည်းပဲအမည်ရခဲ့ပါတယ်။ကျောင်းတိုက်ရဲ့နာမည်ဟာအလှရှင်တွေရဲ့နာမည်တွေပဲ ဖြစ်ပါတယ်။ဘာကြောင့်အလူရှင်တွေရဲ့နာမည်ကို တက်ပေးတာလဲဆိုရင်နောက်နောက်ကုသိုလ်ပြုခြင်းတဲ့ပုဂ္ဂိုလ်များကုသိုလ်ပြုခြင်းစိတ်ပေါအောင်အတုလိုက်အောင်လို့အလူရှင်ရဲ့နာမည်ကိုဂုဏ်ပြုပြီးတော့မှတ်တမ်းတင်ထားခြင်းဖြစ်ပါတယ်။ယနေ့မြန်မာနိုင်ငံမှာလည်းပဲအဲလိုနာမည်မျိုးမျိုးရှိပါတယ်။မြတ်ဆက်ကြာကြောင်းတိုက်ဆိုတာလဲမြတ်ဆက်ကြာစေလိခုံကလှူတာမို့လို့ မြတ်ဆက်ကြကျောင်းတိုင်းနာမည်ပေးထားတယ်။နောက်မန္တလေးမှာ အောင်ချမ်းသာကျောင်းတိုင်းဆိုတာလေအောင်ချမ်းသာစီစက်ပိုင်ရှင်တွေကလှူလို့အောင်ချမ်းသာကျောင်းတိုင်းလို့ဒီလိုနာမည်ပေးထားတယ်။အော်တပိတော့ရဲ့ကျောင်းမှာလည်းပဲမြတ်သစ္စာမိသားစုကလှူထားလို့ယခုသိန်ကြီးစောက်ထားတယ်။သီလပါရမီမြတ်သစ္စာသိန်တော်လို့ဒီလိုလေးမေဒီပေးထားပါတယ်။အဲ့ဒါခုနဖျား လက်ထက်ကရှိခဲ့တဲ့အကြောင်းတွေကိုနမူနာယူပြီးတော့အလှရှင်တွေတရားပွားအောင်သူတို့နာမည်လေးတွေထည့်ပြီးတော့အကြောင်းနာမည်ပေးထားတာပါဆရာအကြောင်းနာမည်ကကျောင်းကိုသိင်းကြီးဆောက်တာသိရဲ့နာမည်ကိုမြတ်တစ္ဆာသိန်တော်တဲ့မြတ်တစ္ဆာအဲမိသားစုကလှူထားလို့မလို့မြတ်တစ္ဆာသိန်တော်လို့နာမည်လေးပေးထားတယ်ပေါ့မှန်ပါ ရှိရတော့သီလပါရမီလို့ထည့်ထားတယ်ပြီးတော့ပါရမီ7ပါးနံပါတ်ပေးမှာသီလပါရမီယသစ္စာသိမ့်တော်နောက်နောက်လာလို့ရှိရင်နောက်ကြောင်းကြတဲ့ဒါနပါရမီတွေပါလာမှာပေါ့ကိုကတော့သိမ့်မို့လို့သီလပါရမီလို့ပေးစားတာမှန်မှန်မှန်မှန်သူတို့ရဲ့အလှရှင်နံပါတ်ကြတော့မြတ်သစ္စာလို့ထည့်ပေးထားတယ်မှန်မှန်အဲ့တော့ဧဝမေတုတံဧကတမယံဘဂဝါတာဝတိယဝိဟရတိစေတဝနိအာနာထပေတိကတအာရမီ ဒီတော့တပုတ်ချင်းလေးတွေနဲ့ရှင်းပြနေတာအထာခောအညတရာဒေဝတာအဲ့ဒီမှာဆိုထားတာကတော့နတ်တယောက်လိုလိုဆိုထားတာသို့တော်လည်းပဲအဲ့ဒီနတ်သားကိုတရားမင်းကြီးကတာဝန်ပေးထားတဲ့နတ်သားဖြစ်ပါတယ်တကယ်လာတာကတော့စัจ java လာတက်တောင်းကနတ်တီအာလုံးစုယုံပြီးတော့လာခဲ့ကြတာဖြစ်ပါတယ်အဲ့ဒီထဲကမှ နတ်သားတယောက်ကိုတာဝန်ပေးထားတာဖြစ်လို့ပါဠိမှာအညတရာဒေဝတာလို့ဆိုထားခြင်းဖြစ်ပါလေနတ်ဒီဘလောက်တောင်မရသလဲဆိုရင်အဖျားလောက်ရှိတဲ့နေရာလေးမှာနတ်တွေဟာသူတို့တကူနဲ့10ရောက်တစုအယောက်20တစု30တစု50စသည်ဖြင့်အဖျားလောက်ရှိတဲ့နေရာလေးတွေမှာတော့မှ သူတို့တကူနဲ့စုစုပြီးတော့အာလုံးရေတဝင်ကျောင်းထဲကိုရောက်ရှိလာကြတာဖြစ်ပါတယ်။အဲဒီလာတဲ့နတ်သားနတ်သမီးအရေးအတွက်ပိုင်းခြားတော်မှပြလို့မရပါဘူး။ပြင်မတန်များပါတယ်။အဲ့တော့သာဂောအိညာရဒေဝတာအဘိကန္တယရတ္တိညာလာတဲ့အချိန်ကလည်းပဲညပိုင်း12နာရီကျော်ညသကောင်ရန်အချိန်ဖြစ်ပါတယ်။ အဲ့ဒီအချိန်ဟာနတ်ဒီဘုရားအထံလာတဲ့အချိန်ဖြစ်ပါလိမ့်မယ်အဲ့တော့နတ်ဒီဟာညတကောင်းရန်အချိန်မှလာပြီးတော့သောသောတာဝန်ပေးထားတဲ့နတ်ကလည်းပဲမြတ်စွာဘုရားရှင်ရှေ့ကိုတွားပါလေတွားပြီးတော့မြတ်စွာဘုရားရှေ့မှာရက်ပြီးတော့မင်္ဂလာတရားဟောဖို့ရန်အကြောင်းလျှောက်ထားခဲ့ပါတယ် အဲဒီလောက်ဆိုရင်တော့ဒီနေ့နှစ်နာရီလောက်ကြာပါပြီဆိုတော့တော်လောက်တယ်အဲ့တော့ခုဟောခဲ့တာပြခဲ့တာကတော့ဧဝမေတုတံဧကံတမယံဘဂဝါတာဝတိယံဝိဟရတိစေတဝနေအနာထပေတိကတအာရာမိအထခောဣညတရာဒီဝတာအဘိက္ခန္ဓာယရတ္တိယအဲ့ဒီအထိအတိတ်ပဲလေးတွေကိုဒါရှင်းပြပေးခဲ့တာဖြစ်ပါတယ်။နောက်နောက်အပတ်ကြာမှာ မင်္ဂလာတရားတွေတစ်ခုချင်းတစ်ခုချင်းစီကိုအသေးစိတ်ရှင်းပြဟောပြတင်ပြပေးသွားမှာဖြစ်ပါတယ်။အဲကြောင့်ဒီနေ့ဒီလောက်နဲ့ပဲဇာနာကြရအောင်။အားလုံးကိုစိတ်တစ်ဖြာကျမ်းပါကြပါစေ၊ချမ်းသာကြပါစေ၊ဘေးပေါင်း၊ကျန်ပေါင်းတွေကင်းကင်းကြပါစေ၊ကကြီးသုံးပါးတွေအားလုံးကြော်လွှားနိုင်ကြပါစေလို့ဆရာတော်ကအားလုံးမေတ္တာပို့သပါတယ်။